ခန်းကြီးဆက်လေအငယ်1မှ9တူရုမင်းကြီးဟိရန်ဒီဒါဝိအဖို့နန်းတော်ကိုတိဆောက်ခြင်းဟာတန်တမန်နှင့်တကွအာရစ်တသားလက်သမားပယံသမားတို့ကိုဆေလွတ်လေ၏ဒါဝရဖျားသည်ဒါဝိကိုဣဒရေလရှင်မင်းရာ၌ခံထားတော်မူကြောင်းနှင့်မိမိလူဣဒရေလအမျိုးအဖို့အလိုငှာနိုင်ငံကိုချီးမြှောက်တော်မူကြောင်းကိုဒါဝိသိမြင်၏ဒါဝိသည်ယေရုရှလင်မြို့၌ထပ်၍မယားတို့ကိုသိမ်းယူသဖြင့် သားသမီးများကိုမြင်လေ၏။ယေရုရှလင်မြို့၌ဒါဝိဒ်မြင်သောသားတို့အမည်ကား၊ရှမွာ၊ရှောဗပ်၊နာသန်၊ရှောလမုန်၊ဣဗဟာ၊ဧလိရွှ၊ဧလိပလက်၊နောဂ၊နေဖက်၊ယာဖျာ၊ဧလိရှမာ၊ဧလျာဒ၊ဧလိဖလက်တည်း။ဒါဝိဒ်ကိုဘိသိက်ပေး၍ဣသရေလရှင်ဘုရင်အရာ၌ခန့်ထားကြောင်းကို ဖိလိတိလူတို့သည်ကြားလျှင် ထိုလူ အပေါင်းတို့သည်ဒါဝိဒ်ကိုရှာ၍လာကြ၏ထိုတရင်ကိုဒါဝိဒ်သည်ကြားသောအခါခြီသွား၏ဖိလိတိလူတို့သည်လာ၍ရေဖိန်ကြိုက်၌အနှံ့ပြားနေကြ၏ဒါဝိဒ်ကလည်းအကျွန်ုပ်သည်ဖိလိတိလူတို့ရှိရာသို့တွားရပါမည်လောအကျွန်ုပ်လက်၌အတော်မူမည်လောဟုဘုရားသခင်ကိုမေးလျှောက်လျင်ဒါဝရဘုရားကတွားလော့တင်းလက်၌ငံအမည်ဟုမိန်တော်မူသည့်အတိုင်း ဒါဝိဒ်သည်ဘာလဘေရစိမြို့သို့တွား၍သူတို့ကိုလှုပ်ကြံပြီးမှဘုရားသခင်သည်ရေထ၍ဖြိုဖျက်တဲ့ကဲ့သို့ငါရန်သူတို့ကိုငါအားဖြင့်ဖြိုဖျက်တော်မူပြီဟုဆိုလျက်ထိုအရက်ကိုဘာလဘေရစိန်အမည်ဖြင့်တွင်စီသည်ထိုအရက်၌ဖိလိတိလူများပစ်ထားသော ရုတ်တုများကိုဒါဝိဒ်၏အမိန်တော်နှင့် မီးရှို့ကြ၏တဖန်ဖိလိတိလူတို့သည် ထိုကြိုက်၌အနှံ့ပြလာ၍နေကြ၏ဒါဝိဒ်သည်လည်းဘုရားသခင်ကိုတဖန်မေးလျှောက်တော့သူတို့ရှိရာသို့တဲ့တဲ့မတဲ့ရသူတို့မှလွှဲ၍ပိုးစာတော်တစ်ဖက်တစ်ချက်၌ချီရမည်ပိုးစာပင်ဖျား၌စစ်ချီတံကိုကြားသောအခါတိုက်အံ့သောငါချီလော့ထိုအခါဘုရားသခင်သည်ဖိလိတိတပ်ကိုလှုပ်ကြံခြင်းငါတင့်ရှိမှကြွသွားမည်ဟုဘုရားသခင်မိန့်တော်မူသည့်အတိုင်း ဒါဝိဒ်သည်ပြု၍ဖိလိတ္တိလူတို့ကိုဂိဗောင်မြို့မှသည်ဂါဇောရမြို့တိုင်အောင်လုပ်ကြံလေ၏။ဒါဝိဒ်သိတင်းသည်အတိုင်းတိုင်းအပြည်ပြည်တို့၌နှံ့ပြား၍၊ခပ်သိမ်းသော လူမျိုးတို့သည် သူ့ကိုကြောက်ရွံ့စေခြင်းငှါထာဝရဘုရားစီရင်တော်မူ၏။